ဆာလံကျမ်းခန်းကြီး100အငယ်1မှ9 မြေကြီးသားအပေါင်းတို့ထာဝရဘုရားအားကြွေးကြော်ကြလော့ထာဝရဘုရား၏အမှုတော်ကိုဝမ်းမြောက်စွာ ဆောင်ရွက်ကြလော့ရွှင်လန်းစွာတည်ခြင်းဆိုလျက်အထံတော်သို့ဝင်ကြလော့ဒါဝရဘုရားသည်ဘုရားသခင်ဖြစ်တော်မူသည်ဟုသိမှတ်ကြလော့ဒါဝရဘုရားသည်ငါတို့ကိုဖန်ဆင်းတော်မူ၍ငါတို့၏အရှင်ဖြစ်တော်မူ၏ငါတို့သည်လည်းဒါဝရဘုရား၏လူဖြစ်ကြ၏အထံတော်၌ကျက်စားသောတိုးစုလည်းဖြစ်ကြ၏ဂျေစုတော်ကြီးပါသည်ဟု ဝန်ခံလျက်တကားတော်တို့ကို၎င်းဂုံတော်ကိုချီးမွမ်းလျက်တတိုင်းတော်တို့ကို၎င်း ဝင်ကြလော့ခြေဆုတော်ကိုချီးမွမ်း၍နာမတော်ကိုကောင်းချီးပေးကြလော့အကြောင်းမူကားသာဝရဘုရားသည် ကောင်းမြတ်တော်မူ၏ဂုဏတော်သည်အစဉ်အမြဲရှိ၍တစ္ဆာတော်သည်ကာလအဆက်ဆက်တည်လေတည်း